လူခဲ့တဲ့ရည်ကြီးကကိုယ်တည်းကကြောက်ကြိုးစေယုံနာတရားတွေသူတို့ဖြစ်တုံးဖြစ်ဆဲလေးမှာကုလသတိပဋ္ဌာန်ဤအရာဆရာစိတ်ချိန်လိုက်ပြီးတော့ရွှေမြစွာရှုလို့ဝိပဿနာကိရိယာသမာဓိတွေအားကြည့်လာတဲ့အခါ ဖြစ်ပေါ်ပြီးတော့ကြောက်ွယ်သွားပုံပြောလိုက်ပြောဘောလိုက်ပြောလိုက်နဲ့ဆင်းရဲမကောင်းဘူးသူသဘောတိုက်သူဖြစ်ပုံဆိုတာပေါ့လေကြောင့်ကျိုးစေယုံနာတရားတွေပေါ်မှာမျက်စိသဘောပဲခေါ်တဲ့ကြည့်ရဆုံးဒီကြည့်မြင်တဲ့သုံးသက်တဲ့သမထဉာဏ်ဖြစ်တဲ့အခိုက်မှာ အတိအကျဖြစ်တာတွေတွေ့လာပြစ်တာတွေတွေ့သွားတော့သူကင်းသွားတဲ့တရားလေးတွေပယ်တဲ့တရားလေးတွေမပြောမိပဲနဲ့ချမ်းနေပါလေအဲ့ဒါဒီနေ့နည်းနည်းထပ်ပြောပါဦးမယ်ရှိတိုင်းရှိတိုင်းမှာအတိအကျဖြစ်တာလေးတွေဟာပျောက်ွယ်ပျောက်ွားသွားတော့တွေ့ရတော့ မမြဲတဲ့တရားတွေပဲဆိုတာပေါ့လေမြဲတာတိတိနေတော့ငါကမြဲတယ်ဆိုတဲ့အစွဲဟာဖြစ်ခွင့်မရတော့ဘူးပြောက်သွားတယ်ဟွန်းပေါ်ပြီးတော့ပြောက်သွားတော့သိတာဒါအလိစ္ဆလက္ခဏာကိုသိတာပါပဲသူကတော့အဲလိုပြောက်တာလေးတွေကြီးသိပါများတော့ ငကိုကမိမိဟာဘာပါဆိုတာပေါ့လေမမနာတွေကြီးခဲ့တာတွေလည်းပဲတဖြည်းဖြည်းယော့ပါပြီးတော့ဖြစ်ခွင့်မရတော့မာနအစွဲတွေလည်းပဲယော့တော့တယ်ပြစ်သွားတာကိုတွေးလိုက်တာလည်းမာနအစွဲတွေလည်းယော့တော့တယ်ဖြစ်ခွင့်မရဘူး ပြီးပြီးတော့ပြစ်သွားတဲ့အရာဆိုလို့ရှိရင်မွေးပြီးတော့တည်သွားတယ်ဆိုတော့မကောင်းတာပဲသူကတော့ကောင်းတဲ့နေရာမှာတော့မပါဘူးရှိရတာဒီမကောင်းတာတွေပဲလို့မြင်တော့လူကကောင်းတယ်ဆိုရင်အစွဲဟာပျောက်သွားတယ်ဒီလိုမမြင်ခင်ကတော့မြင်ရတာလည်းကောင်းကြားတာလည်းကောင်းလာရတာလည်းကောင်း စားရထိရသိရတာလည်းကောင်းအကုန်လုံးကောင်းလို့ဒီလိုပဲထင်မှတ်တာပဲဟွန်းထင်မှတ်ပြီးတော့အဲ့ဒါတွေตายရတာပဲသူကတော့တမက်တာပဲအခုတော့ပြည့်ပြည့်သွားတာလည်းတွေ့ရတော့မကောင်းတာတွေကြီးပဲလို့သိမြင်သွားရင်ကောင်းစားချမ်းသာတယ်ဆိုတဲ့အစွဲကပျောက်သွားတော့အဲ့ဒီအစွဲမရောက်ခင်ကတော့ သာရတယ်လေကောင်းတာကြီးဉာဏ်နာစာကြည့်ချင်တာဒီလိုအဲ့ဒါလိုစာလုံးနဲ့တဏှာလည်းပဲအဲဒီမကောင်းတာကြီးပဲလို့တည်နေတဲ့အခိုက်အတန့်မှာတဏှာလည်းဖြစ်ခွင့်မရတော့အဲ့ဒါလည်းငြိမ့်သွားတယ်ဒီကတော့အဲ့ဒါလေးပြောဖို့ကြားနေလို့ဒီနေ့သတိရတာနဲ့ထပ်ပြီးတော့ပြောပါတယ်အဲ့ဒါလိုမမြဲရှင်းရလို့ သုံးသပ်ဆင်ခြင်တဲ့အတိညာဏ်ဖြစ်လာပြီဆိုလို့ရှိရင်အဲဒီမမြဲတဲ့ယုံနာတရားတွေဆင်းရဲမကောင်းတဲ့ယုံနာတရားတွေဟာကိုယ်ကဒီလိုဖြစ်ပါစေလို့ဒီလိုပဲတောင်းတတိုက်တဲ့အကောင်ဆိုတာမရှိဘူးဆိုတာထင်ရှားတာပဲလို့ရှိတာပါရှိတယ်ဆိုတော့သဘောသဘောတရားတွေပဲရှိတာယုံနာသဘောတရားတွေပဲဒီလိုခုပဲရှိတာပဲ ဒီနှစ်ခုပဲကြောင်းကျိုးဆက်ပြီးတော့ဖြစ်နေတာဒီနှစ်ခုပဲပေါ်ပြီးတော့ပြောင်းနေတာဒီနှစ်ခုပဲပေါ်လို့ပြောင်းနေဆင်းရတာသူတို့ပဲအဲ့ဒီနှမျိုးသာရှိတယ်ဆိုတာလည်းပဲဒီယုံနာတရားတွေပဲဒီမှာအဲ့တော့သူတော်တိုင်းသူဖြစ်သဘောတရားမြတ်သိတဲ့ခါကျတော့ခန္ဓာမြဲနေတဲ့ကောင်းစားချမ်းသာတဲ့အကောင်လေးရှိတယ်လို့လို့ဆိုရအစွဲရလည်းပဲမရှိတော့ဘူးပျောက်သွားတယ်တော့ အဲ့ဒီဆွဲတွေကတလုံးလုံးဝလုံးမှာမာနတွေနဲ့ကောင်းတာတွေမျောတဲ့တဏှာတွေနဲ့ခုနအတ္တဆွဲဆိုတာအဆွဲတွေနဲ့လာခဲ့တာပေါ့လေကုဝဒနာညာစဖြစ်စမှာစပြီးတော့အဲ့ဒီအဆွဲတွေပြုတ်ပြူကျသွားပါပြီအဲဒီလိုကြောင်းကျိုးစေယုံနာတရားတွေပေါ်မှာ မမြဲရှိရဲ့သဘောပဲလို့ရှင်သုံးသပ်ဆုံးဖြတ်တဲ့ညာဖြစ်ခါစားမှာပေါ့လေဝေဒနာတွေလည်းပဲကိုယ်တွေကမခံစားမှုတွေလည်းပဲမျိုးစုံဖြစ်တတ်ပါတယ်ညုံနာကြတာကြိုက်တာခဲတာထုံတာကျင်တာရတာစသည်မျိုးစုံပေါ်လေပေါ်တော့ပါလားစောစောပိုင်းက ထိုင်စကတော့ထိုင်လာကြာလို့မခံစားမှုတွေဖြစ်လာပြီပဲလို့ဒီဘက်ရောက်တဲ့အခါကျတော့ထိုင်လို့လို့မကြာခင်ပဲထူးထူးခြားခြားဝေဒနာတွေပေါ်တတ်တယ်။ရုပ်တွေတခါတည်းပေါ်လာတယ်လို့ပြောလို့ဟောတတ်တယ်။အဲဒီဝေဒနာတွေကိုကိုယ်လက်တည်းမကဲမကွယ်ဖယ်တဲ့ပေါ်လေဆွဲရှိရှိနဲ့မှတ်ရတယ်။ သို့တော့မှတ်တဲ့အခါမျိုးမှာတော့ပြုံးအောင်ဆိုတဲ့သဘောမျိုးတော့မထားရဘူးဒီပုံမှာတိမခံနိုင်တဲ့သဘောမျိုးအနေနဲ့လည်းမထားရဘူးဒါကိုယ်တွေကပေါင်းပကူကအစပေါ်လေးလားရှုွက်တစ်ခုအနေနဲ့ထားသလိုပါလိမခံတဲ့သဘောလည်းဒါလည်းရှိရမှာပဲဆိုတဲ့အနေနဲ့ရှုွက်သဘောမျိုးနဲ့မှတ်ရပါတယ် ပြောက်အောင်ဆိုတဲ့အနေနဲ့တော့ဒီလိုတော့မမှတ်ရအောင်အဲဒီစိုက်စိုက်ပြီးတော့မှတ်ပါများလို့ရှိရင်မခံစားတဲ့သဘောသက်သက်ပဲတွေ့လာတာအဲဒီနာမှုရဲ့တရားလို့ဆိုရတဲ့ခန္ဓာကိုယ်အစိတ်ပိုင်းနေမထင်တော့ဘူးဒီမှာကဒီမှာကပဲပေါင်းရပဲတူးရပဲစသည်အဲဒီလိုမထင်တော့နာရာလေးရဲ့တတ်တတ်သိရာလေးရဲ့တတ်တတ်ဆိုတာ အဲ့ဒီပိုင်ရောက်လာပြီဆိုလို့ရှိရင်တော့နာတာမှရတာတော့အကောင်းတောင်းတောင်းဖြစ်လာတယ်နာကောင်းပေါ်လေတော့ဖြစ်လာအဲ့တော့နာတာကိုလည်းပဲမမှုတော့ဘူးပေါ့နာတာကိုစိတ်ခေါင်းလာတာပဲဒီမှာနောက်နာတာကြီးပြောက်သွားတဲ့ခါကျတော့နာတာမှရတာမှကောင်းတောင်းတောင်းဆိုပြီးတော့အနာကိုတော့ပြန်ပြီးတော့ဆာနေတတ်ပါတယ်ဒီမှာအဲဒီလိုလည်းပဲမဆာရပါဘူး ပေါ်တာပဲဆက်မှတ်သွားဖို့ပါလူသဘာဝဆိုတာဒီလိုခံစားမှုအဆိုးနဲ့တော့မတွေ့ကြရပါဘူးကိုယ်တွေကမခံစားဘူးစိတ်ထဲကမခံစားဘူးဒီလိုခံစားမှုအဆိုးတွေတော့ဘယ်သူမှမတွေ့ကြရပါဘူးဒါပေမဲ့လို့ယုံနာနေရှိထားလို့ရှိရင်တော့ ခံစားမှုအဆိုးကောင်းတော့တွေ့သွားမှာပဲခံစားမှုအကောင်းတွေသာတွေ့လို့ပါလေလို့ဒီလိုလည်းမျှော်လို့မရဘူးကိုယ်ထဲမှာအတွေ့အကြုံကြောင့်အနေဆိုးခံခဲ့တာတွေဆိုတာအကြောင်းတိုက်ဆိုင်လို့ရှိရင်ပေါ်လာတာပဲကိုယ်ကမပေါ်စေခြင်းပဲလို့တော့ပေါ်လာတာပဲကိုယ်ကအကောင်းတွေပေါ်စေခြင်းပဲလို့ပေါ်ခြင်းမှပေါ်တာပဲကိုယ်တွေကတရားတွေဆိုတာသူ့လမ်းစဉ်တိုင်းသူသွားနေတာပဲ။ ဟိုတောင်းတတဲ့အတိုင်းဖြစ်တာမဟုတ်ဘူးအဲ့တော့သူတို့ဖြစ်လာပြီဆိုလို့ရှိရင်ယောဂီရဲ့သဘာဝကတော့ယောဂီရဲ့ထာဝန်ကတော့ဖြစ်တဲ့အတိုင်းရှုဖို့ထာဝန်ရှိတာပဲအဲဖြစ်တဲ့အတိုင်းမရှုဘူးဆိုလို့ရှိရင်ပရိစ္ဆသမုပ္ပါနီးရပါလေဝေဒနာပစ္စယတဏှာဆိုတာပါဝေဒနာပစ္စယဝေဒနာဟူသောအကြောင်းကြောင့် တဏှာဆာလောင်းတဲ့တဏှာဖြစ်တတ်တယ်အဲဒီဝေဒနာကသုံးမျိုးလို့ရပါတယ်အနေဆုံးခံခဲ့တဲ့ဒုက္ခဝေဒနာလည်းပဲပါတယ်နေကောင်းတဲ့ဒုက္ခဝေဒနာလည်းပါတယ်ကြားခံစားဝေဒနာလည်းပါတယ်ဝေဒနာသုံးမျိုးကြောင့်ခန္ဓာတဏှာဖြစ်တယ် အဆိုးနဲ့တွေ့တဲ့အခါမှာအကောင်းကိုမျှော်တာဟာတဏှာပဲကိုယ်ရကမခန္ဓာဝဋ်ဖြစ်ဆုံးဖြစ်ဆက်မှာကိုယ်နဲ့တမငဲ့မှုကဖယ်တဲ့ပေါ်လီစွန့်စားပြီးတော့မမှတ်လို့ရှိရင်မခန္ဓာတဲ့သဘောကြီးပျောက်စေခြင်းနဲ့ခန္ဓာတဲ့သဘောကြီးရောက်စေခြင်းနဲ့အဆိုးတွေ့တော့အကောင်းမျှော်တာအဲ့ဒါတဏှာပဲမလွဲတာလို့မတန်ရှင်းတဲ့ရည်တွေ လောက်ကျူတဲ့ရည်တွေတောက်တောက်ရတဲ့အခါမှာကြည်လင်တန်ရှင်းတဲ့ရည်စားတယ်လို့ပြောလေတော့အဆိုးတွေ့အကောင်းညှော်တာဒါတဏှာပဲဒီလိုကိုယ်ရဲ့မခန္ဓာကိုယ်တွေတွေ့လို့ရှိရင်တက်တောင့်တက်တာအဖြစ်ကိုယ်ပေါ်လေညှော်တဲ့သဘောဟာတဏှာပဲအဲ့ဒီတဏှာမဖြစ်ရအောင်အဆိုးကိုအဆိုးလည်းသိသိရကောင်းတာတွေခံစားပြီးဆိုလို့ရှိရင် ကောင်းတဲ့ကောင်းကျင်လာပေါ့လေတဏှာတွေပို့ပြီးတော့အာကုံလာတတ်တဲ့ဒီမှာကောင်းတယ်စက်ကစက်ကဖြစ်ချင်တာပေါ့ဒါပေါ့အဲ့ဒါတဏှာတွေပို့ပြီးတော့အာကုံတယ်သူကတော့ကြားခံစားမှုကတော့ရှိတယ်လည်းမဟုတ်ချမ်းသာလည်းမဟုတ်ကြားဆိုတော့ညီတက်တဲ့သဘောကိုညီတက်တဲ့သဘောဆိုတော့ဒုက္ခတွေထည့်ရတာပဲချမ်းသာတွေထည့်ရတာပဲ အဲတော့ညီကိတာလေးကိုတွေ့ရပြီဆိုလို့ရှိရင်ဒါလေးလည်းမပြောက်စေချင်ပို့ပြီးတော့ညီသက်ချင်တာလေးတွေဖြစ်လာတယ်သူလည်းတဏှာဖြစ်တာပဲဒီမှာဒီတော့အကြောင်းအလျော်ဆိုတာအဆိုးအကောင်ကြားခံစားမှုဝေဒနာတွေဖြစ်လာလို့ရှိရင်ဟိုဘက်ကတဏှာမကူရအောင်ပေါ့လေတဏှာမဖြစ်ရအောင်ပေါ့လေဘုလိုသတိပဋ္ဌာန်နည်းရနည်းရပေါ့လေ လာရင်လာရင်ကြိုက်ရင်ကြိုက်တယ်ထုံရင်ထုံတယ်ရရင်ရတယ်ဆိုတာဆရာဆိုင်ချိန်လိုက်ကြပြီးတော့စိုးစိုးရင်းဆိုရနေရှိပါပါတယ်။ဒါတိတ်ရေးကြည့်ပါတယ်။အဲရှုလို့မကလေးကြီးဆက်နေလို့ရှိရင်အဆိုးတွေ့တော့အကောင်းညော်တဲ့တဏှာလည်းမပေါ်တော့ဘူး။ကောင်းတာလေးတွေ့တော့လည်းပဲကောင်းတဲ့ကောင်းနေတာလည်းမရှိတော့ဘူး။ညီသက်တာလေးတွေ့ပြီဆိုလို့ရှိရင်လည်းပို့ပြီးတော့ညီသက်တာလည်းပဲဒါလည်းမလိုလားတော့ဘူး။ ဟုတ်လားဝိရတတိသမารိခေါ်တဲ့တတိပဋ္ဌာန်ဘာဝနာဒီပဲတခါတည်းဖြစ်သွားတာပဲဒါအဲ့လိုဖြစ်အောင်တော့အထုတ်ဖို့လိုပါတယ်အဲ့ဒီလိုသမသနာဉာဏ်ပြည့်ပြည့်စုံစုံဖြစ်ပြီးဆက်ရှိတဲ့အခါမှာဝိရသတိသမารိတွေကအားကောင်းလာကြတော့ တခဏချင်းပေါ်ပေါ်ပြီးတော့ပျောက်ပျောက်သွားတာလေးတွေပေါ့လေအဲ့ဒါလေးကြီးကြည့်လာရဲ့ဟွန်းပေါ်ပေါ်လာပြီးတော့နေရာကဥဒိယခေါ်တယ်တခဏချင်းပျောက်ပျောက်သွားတာကဝိယခေါ်တယ်အဖြစ်အပျက်တဲ့ကြောက်ကြွစေယုံနာတရားတွေဟာဟောင်းတဲ့ကြောင်းလဲပြီးတော့ဖြစ်နေတာအခုပဲဖြစ်ပြီးတော့အခုပဲဖြစ်သွားတာဟွန်း တည်ရခိုင်မြဲတဲ့အရာရဲ့လို့ဘာမှမရှိဘူးကွာအဲဒီတော့ဖြစ်တည်အတိအကျဖြစ်လာတာတွေတွေ့ပြီဆိုလို့ရှိရင်ဟုတ်လားတခါလဲယုံနာတရားတွေဟာအကြောင်းမဲ့ပြတ်သွားတာမဟုတ်ဘူးဆိုတာပေါ့လေအကြောင်းရှိလို့သူတို့အတိအကျဖြစ်နေတာဆိုတာပေါ့လေလက်ခံတာလေဟွန်းရှိကယုံနာတရားတွေဟာရှိက ကန့်ကြောင့်ဖြစ်ပြီးတော့ယခုလောလောဆယ်စေဝတုအာဟာရအဲ့ဒီသုံးမျိုးအထောက်ကူနဲ့အတိအကျဖြစ်နေတာဆိုတာပေါ့လေလက္ခဏာရဲ့ပြီးတော့ဒါရီကလည်းပဲဖြစ်ပြီးတော့ဖြစ်တဲ့တိုင်တီးမနေဘူးပြစ်ပြစ်သွားတာကြီးပဲလို့ဒီလိုလည်းပဲမြင်လာတော့မြဲနေတာဆိုတော့ဘာမှမရှိဘူးအတိအကျဖြစ်လာတဲ့တွေ့လို့ရှိရင် ဘဝဟာဒီဘဝပြီးပြတ်ပြီးနောက်ဘာမှမဖြစ်တော့ဘူးဆိုတော့ဗောလေအဲဒီလိုအယူလွယ်မှားတဲ့အယူဆမျိုးကင်းသွားတယ်အဲဒါပါဠိလိုတော့ဥစ္စေတဒိဋ္ဌိခေါ်ပါတယ်ဒီအတိအကျဖြစ်တာလေးတွေကလည်းပဲဖြစ်တဲ့တိုင်းတီးပြီးနေပြီးပြည့်ပြည့်သွားတာတွေ့တော့တချို့အတ္တဆွေတန်တဲ့ပုဂ္ဂိုလ်တွေက လူသာတည်သွားပြီမဲ့လို့ဝิญဉ်လေးကမတည်ဘူးဆိုတော့ဝิญဉ်လေးကနောက်နောက်ဘဝကြီးဆက်နေတယ်ဆိုတာပေါ့လေနောက်ဒီဝิญဉ်လေးကမဟာဗမာကြီးထံတော်မှာသွားပြီးတော့ပေါ့လေထူးခြားတဲ့ဝิญဉ်လေးဖြစ်နေတယ်ဆိုတော့ဒီလိုလည်းပဲမြဲတဲ့အနေနဲ့ပေါ့လေဆွဲယူတတ်တယ်အဲဒါကဆက်စရဒိဋ္ဌိခေါ်ပါတယ်ဥစ္စေဒိဋ္ဌိဆိုတာကဒီဘဝပြီးပြတ်ပြီးဆိုပြီးတော့ပေါ့လေ အစွဲရှိတာသတ္တရဒိဋ္ဌိဆိုတာကဝิญဉ်စွဲရှိတဲ့ပုဂ္ဂိုလ်တွေကရုပ်တည်တာရုပ်နာတည်တာပျက်စီးသွားရဲ့အဲဒါအကောင်လေးရတော့ဝิญဉ်ကောင်လေးရတော့ပျက်စီးဘူးဆိုတာပေါ့လေသတ္တရဒိဋ္ဌိအဲ့လိုအစွဲကြီးဖြစ်တတ်ပါတယ်ဒီတော့အတိအကျဖြစ်လာတာတွေ့တော့ဥစ္စဒိဋ္ဌိအစွဲလည်းမရှိအတိအကျဖြစ်တာလေးကပြက်ပြက်ပြီးတော့သွားတာမဟုတ်လို့ သတ္တရဒိဋ္ဌိပေါ်လေးဆွဲတယ်မြဲတယ်ဆိုတဲ့အဆွဲလည်းမရှိအဲ့ဒီအဆွဲတစ်ခုခင်းသွားတယ်ပြုထားတဲ့သုကံကောင်းကံကြောင့်ဆိုးတဲ့ဘဝကောင်းတဲ့ဘဝရနေတယ်လို့မြတ်စွာဘုရားဟောထားတာတတိဟောထားတဲ့အတိုင်းကံမယုံတဲ့ပုဂ္ဂိုလ်များကတော့အသက်ရှင်စေကာလမှာသူစိတ်ဥဒ္ဓအာဟာရ ဒါတော့သူတို့ယုံကြည်တယ်အတိစိတ်ကလေးတွေဖြစ်နေဆိုတာယုံကြည်တယ်ပူရေးဥရုကြောင့်ယုတ်တရားတွေပြောင်းနေရဆိုတာသူတို့ယုံကြည်တယ်အာရကြောင့်ယုတ်တရားတွေဆက်နေတာပေါ့လေဒါလေးသူတို့ယုံကြည်တယ်ပထဝီအဘောတိဇောဝါယောခေါ်တဲ့အခြေခံယုံကြည်တွေရှိနေရင်အဲ့ဒီစိတ်ဥဒုအာဟာရအထောက်အပံ့တွေပေါ့လေဒီယုတ်ဥဒုပစ္စည်းတွေဟာ စိတ်ရှိတယ်လို့အသက်ရှင်နေတယ်လို့ဟောလေဒီလိုတော့သူတို့လက်ခံတယ်ခြေကယုံကြည်ပြီးပြဆွားပြီးဆိုလို့ရှိရင်သူတို့အမိပြုပြီးတော့စိတ်ဥဒုအာဟာရအထောက်ပံ့နေလည်းမရှိတော့အခြေခံယူကြည့်ပြီးပျက်စီးတယ်လို့ပေါ့လေစိတ်ဥဒုအာဟာရဒါတွေလည်းပဲပျက်စီးသွားပြီနောက်ပြန်မဖြစ်တော့ဘူးဆိုတော့ပေါ့လေအဲဒီလိုကံမယုံနဲ့ ပြစ္ဆုတ်ပံစေဥဒုအာဟာရပေါက်တာယုံကြည်တဲ့ပုဂ္ဂိုလ်တွေမှာတော့ဥရှိတာဒိဋ္ဌိဆိုတာဖြစ်တတ်ပါတယ်တမနာအထူးအဖြစ်ရုပ်ကိုဥစားပေးပြီးတော့ရုပ်တရားကဖန်တီးနေတဲ့ရုပ်တရားကပြဋ္ဌာန်းနေဆိုတော့အစိုးရှိတဲ့ပုဂ္ဂိုလ်တွေကတော့သိရင်ပြီးပြီးပြတ်ပြီးဆိုတာပေါ့လေဥရှိတာဒိဋ္ဌိအစိုးရတွေပေါ့ဒါဖြစ်တတ်ပါတယ် ဇီဝအတ္တအစွဲပေါ်လေအသက်ရှင်နေတဲ့အကောင်လေးရှိတယ်လို့ယုံကြည်တဲ့ပုဂ္ဂိုလ်တွေကတော့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းမှာတတ္တဝတိုင်းတတ္တဝတိုင်းမှာအဲဒီဇီဝအတ္တဝိညာဉ်လေးရှိတယ်ဆိုတာပေါ့လေဟမ်အဲဒီလိုဆွဲထားတာတတ္တဝရဲ့ကောင်းပမာဒလိုက်ပြီးတော့ပေါ့လေသိရင်ဒီအသက်ကောင်လေးကဝိညာဉ်ကောင်လေးကသိတယ်ကြည်ရင် ကြီးတယ်ဆိုတာပေါ့လေဟောပွဲစိတ်လေးမှရှိတဲ့ဝိအဲဝิญဉာဏ်လေးကသူကအကောင်သေးတော့သူကသေးတယ်စင်ကြီးမှရှိတဲ့ဝิญဉာဏ်ကအကောင်ကြီးတော့ကြီးတယ်ဆိုတာဒီလိုဆွဲလန်းတယ်သူကတော့ရုပ်ထုကြီးကရုပ်ပစ္စည်းကပျက်စီးသွားပြီပဲလို့အဲ့ဒီဝิญဉာဏ်လေးကမပျက်စီးဘူးဆိုတာပေါ့လေသူအမြဲတမ်းရှိနေတယ်ဆိုတာပေါ့လေဌာနချုပ်ကပရမအတ္တ မာပြမကြီးအလိုတိုင်းဆိုတော့ဘူးသူကတော့ဆက်ဖြစ်ဆိုဆက်ဖြစ်ပေါ့လေဟွန်းအဲ့ဒါလိုပေါ့လေသူကတော့ဘယ်တော့မှတည်တယ်မရှိဘူးရဲ့အဲ့ဒါလိုဝิญဉ်ဆွဲရှိတဲ့ပုဂ္ဂိုလ်များကတော့တဘောတဘောမှာပေါ့လေပထဝီအဘောတေဇောဝါရောခေါ်တဲ့ဓာကြီးလေးပါအခြေခံထားတဲ့ဘဝဟာ သူတို့ကပျက်စီးသွားလို့ရှိရင်ဒီဇီဝအတ္တအသက်ရှင်တဲ့အကောင်လေးရတော့ပျက်စီးဘူး။နောက်ဘဝဒီအဆက်တဲ့ခါကျတော့သူကတော့ပေါ်ဖြစ်ရပြန်တယ်လို့အဲ့ဒါလို့အဆွဲရှိတတ်ပါလေတော့အဲ့ဒါတတရဒိရှိအဆွဲပဲ။ဟွန်းဝိညာဉ်ဆွဲအတ္တဆွဲဇီဝတ္တဆွဲရှိတဲ့ပုဂ္ဂိုလ်တွေကတော့တတရဒိရှိပဲသွားပါလေ။ ခုအမှန်ကောင်းတဲ့ယောဂီပုဂ္ဂိုလ်တွေဆိုလို့ရှိရင်ဥရိယပြညာမဲရောက်လာတဲ့အခါမှာကိုယ်တွေကယုံနာတရားတွေအဟောင်းပြအတိဆက်ဆိုတာပေါ့လေအတိတိဖြစ်လာတာလည်းတွေ့ရတယ်အတိတိဖြစ်တာတွေလည်းပဲပျက်စီးသွားတယ်တခဏကြီးပြက်သွားတာတွေတွေ့အဟောင်းပြက်သွားတာတွေ့တာပဲဒါအကြောင်းတိုက်ဆိုင်လို့ပေါ့လေယုံနာနေအတိတိဖြစ်နေတာပဲ ဥမာပြမြင်မှုမှတ်တဲ့အခါမှာမျက်စိနဲ့အရှင်းရှိတယ်လို့မြည်သိစိတ်ဖြစ်တာရဲ့နားကကြားတဲ့အခါမှာလည်းနားနဲ့အတန်ရှိလို့ကြားသိစိတ်ဖြစ်တာရဲ့အဲ့ဒီနားတို့အတန်တို့ဆိုတော့လည်းသူဆရာအကြောင်းလေးတွေရှိတာပဲနှာခေါင်းနဲ့လည်းကရှားစားသိကကိုယ်ထိတွေ့တဲ့အခါမှာဆရာဆရာရုပ်တွေပေါင်းစပ်ပြီးတော့လေလို့နန္တရားတွေဖြစ်အတိအကျဖြစ်နေတာတွေပေါ့လေ ထိုင်ရတဲ့စိတ်ကြီးလို့ထိုင်ရုပ်ဖြစ်ရတယ်ထိုင်ရတဲ့စိတ်မရှိရင်ထိုင်ရုပ်ဖြစ်ဘူးအကြောင်းတိုက်ဆိုင်တိုင်းတိုက်ဆိုင်တိုင်းလို့ကိုယ်လေးကယုံတာတရားတွေဟာအောင်ပြည့်တည်စေအောင်ပြည့်တည်စေဆိုတော့ကြည့်ပြီးတော့ဖြစ်တဲ့တိုင်းကြည့်နေလို့ပြည့်နေတာပဲကျောင်းတိအောင်တိကြောင်းလဲပြီးတော့ဖြစ်နေတဲ့အမှန်နဲ့ယုံတာတရားတွေကိုသူတို့ဖြစ်တုံးဖြစ်ဆဲလေးမှာပေါ့လေရှုတဲ့ခါကျတော့ ကြောင်းတိုက်ဆိုင်လို့အတိတ်တိဖြစ်လာတာလေးတွေလည်းရှင်းတယ်အကြောင်းမညီရလို့မဖြစ်ပဲနေတာဖြစ်လာတဲ့ဟာတွေလည်းတခဏချင်းပြတ်သွားတာတွေလည်းပဲရှင်းတယ်အကုန်လုံးရှင်းနေတော့တာပဲဓမ္မအတိတ်တွေလည်းထူးခြားခြားမြန်လာတော့တာပဲဓမ္မဒီမှာဒီဒီဘက်ရောက်တဲ့အခါမှာမုံမုံမောမောအရာလေးတွေအစာပေါ်လေးမလွတ်တမ်းလို့မှတ်နိုင်လာတာပဲ ရှေ့မှနဲ့နောက်မှကလည်းဆစ်ဆက်ပြီးတော့နေတော့အပြည့်ပြည့်ကိုခတ်တက်တက်ကြည့်မြင်လာတော့အညီကြီးတွေကကိသလောက်ရှိနေတာပဲတန်ရှင်းတဲ့စိတ်အစဉ်လေးကြီးပဲသွားနေတော့ထူးထူးခြားခြားကြီးကိုစိတ်ဟာကြည်လင်းလာတယ်တန်ရှင်းလာတယ်ခရီးကြည်လင်းတန်ရှင်းတဲ့စိတ်အစဉ်ကကိုယ်ထဲမှာလည်းဖြစ်နေဆိုတော့ စိတ်ကြောင့်ဖြစ်တဲ့ယုတ်ဒီဟာလည်းပဲကြည်လင်းလာတာပဲအထူးသဖြင့်ဒီလိုလုံးလက်ပတ်နေတဲ့သူကြီးဟာလည်းပဲလက်ပတ်နှုံးကြီးကောင်းလာတယ် blood circulation တွေသိပ်ကောင်းလာတာသူကကြည်ပြီးဆိုလို့ရှိရင်အယောင်တွေတောင်ထွက်လာတယ်ဟွန်းရိုးရိုးသူကြီးရဲ့ပုံကိုယ်တွေဆိုလို့ရှိရင်မျက်နှာကအစာကြည်လင်းလာတာပဲရှင်ပြုံးပြီးတော့ကြည်လင်းလာတာပဲဒီမှာ ပြီးတော့အနတ္တတိလည်းကောင်းလာတာပဲကိုကဒါတွေထူးခြားလာတာပေါ့ဒီမှာဟာရိုးရိုးစိတ်နဲ့တောင်မှအပြောင်းလဲလေးရာထူးခြားလေးတယ်ဆိုရင်ခုလိုစင်ကြဲတဲ့ဘာဝနာစိတ်အရှိန်နဲ့ဆိုလို့ရှိရင်တော့ကိုယ်ရဲ့ကအယောင်တွေကဒါလည်းထွက်လာတာပဲတချို့ကိုယ်ယုံကျင်မှတချို့ကိုယ်ခါးထဲမှာနေတဲ့ကိုယ်ခါးတော့ပေါ့လေတချို့တော့ကြည်ကြည်ပြတ်ပေါ့လို့ လက်ရောက်နေကြတော့ဖြစ်ဖြစ်လာတော့မှအဲ့ဒါဒီညာဘက်ရောက်ပြီဆိုလို့ရှိရင်အလက်ရောက်နေလောဖြစ်တတ်ပါလေသူကတော့အလေးအောင်ဖြစ်တယ်လို့ဟောလီပီတိနှစ်သိအာရမှုပျော်ရွှင်မှုတွေလည်းပဲဖြစ်လာပါတယ်ဒီဘက်မှာတော့အင်မတန်အားကောင်းတဲ့ပျော်ရွှင်မှုတွေဖြစ်တတ်ပါတယ်အားမကောင်းတဲ့ပျော်ရွှင်မှုကတော့ရှေ့ဘက်က စိတ်ကလေးရှင်ကျင်စားကစပြီးတော့ဗောလေဖြစ်တတ်ပါတယ်ဒီအားနဲ့စပြီးတော့ပီတိနှမျိုးရှိတယ်အားနဲ့ပီတိနဲ့အားကောင်းတဲ့ပီတိအားနဲ့ဒီပီတိမှာသုံးပိုင်းပိုင်းထားပါတယ်အသေးစားပီတိခဏခဏဖြစ်တဲ့ပီတိနဲ့ဒီကရကမှာတမျိုးတူပြီပေါ့လေထူးထူးခြားခြားကြီးရုပ်တရက်ဖြစ်လာတဲ့ပီတိသုံးမျိုးရှိပါတယ် တရားထုတ်လို့ယောဂီဟာနည်းနည်းလေးသမာဓိလေးရလာလို့ရှိရင်စတိဝဉ္ဇဉ်လေးတွေထလာတယ်ဖြင်းကလေးဖြင်းကလေးခဏခဏဖြစ်တာအဲ့ဒါလောက်အစဉ်ကတော့သိကွယ်တဲ့ပီတိခေါ်ပါတယ်ဒီကုတ်ကုဋ္ဌိကပီတိလို့ခေါ်ပါတယ်ဒါကလည်းဖြင်းကလေးဖြင်းကလေးမကြာခဏပေါ်လေးရှက်စီးလက်တယ်လို့ဒီလိုဖြစ်တတ်တယ်ဒါကတော့တခဏချင်းခဏချင်းခဏချင်းဖြစ်လာတဲ့ပီတိအသေးစားပဲသူလည်းပဲ တခါတခါလေးအောက်ကနေလှိုက်ပြီးတော့တက်လာတယ်တခါလေးအပေါ်တစ်ခုနဲ့အုပ်ချလိုက်သလိုပေါ့လေအထူးခြားခြားယောဂီကရင်ဖိုပြီးတော့နေတာဘာများဖြစ်မလဲဆိုတာပေါ့လေအဲ့ဒါတော့အောက်ကန်တိကပီတိခေါ်ရတယ်တော့အဲ့လိုပီတိအသေးစားလေးကိုပါမုစလို့ခေါ်ပါတယ်ယောဂီကအဲ့ဒီတွေ့ပြီဆိုရင်သူအထုဝါဒပျော်စပြုလာတာပဲတော့ပီတိဆိုတာပျော်တာပဲရှင်တာပဲ နှစ်သိမ့်လာပဲအားရတာပဲတော့ဖြစ်ကြတာအခုအဖြစ်ပြက်ကိုခတ်သွက်တဲ့ကြည့်မြင်တဲ့ဥရိယဗျာမြမရောက်တဲ့ပီတိကတော့ဘလောပီတိခေါ်တယ်အားများတဲ့အားကောင်းတဲ့အားအပြည့်ရှိတဲ့ပီတိတဲ့သူကတော့နှမျိုးပေါ့ဟုတ်ဥပိ္ပကပီတိ ဖရဏပီတိဆိုတာဥပိ္ပခဆိုတာကတော့သူဖြစ်လာလို့ရှိရင်အလေးချိန်ရှိတဲ့ခန္ဓာကိုယ်ကြီးဟာအလေးချိန်မရှိသလိုပေါ်ပြီးတော့အပေါ်များကြွတက်နေသလားထင်ရတယ်အဲသူဖြစ်လာပြီဆိုစဉ်းစားနေပြီးလျှောက်တဲ့ခါမှာလည်းပဲပေါ်ပေါ်ပါပါတွတ်တက်လဲနေပေါ့လေအလေးချိန်မရှိသလိုတချို့ထိတ်အောင်လျှောက်နေရသေးတယ်အဲ့ဒီပီတိကြီးဖြစ်လာတဲ့အခါအဲဒါကြီးကတော့ ပုပ္ပိကပိတိခေါ်ပါတယ်သူကတော့ကောင်းကင်လုံးကပြန်တက်နိုင်တော့အောင်အားရှိတယ်သူကတော့အခုရိုးရိုးပုဂ္ဂိုလ်ကြီးကြတော့အဲ့ဒီလောက်မဟုတ်ပါဘူးဖရဏပိတိဆိုတာကတော့ဒီကုလုံးစိတ်ပြီးတော့ကောင်းနေတာပေါ့လေဟိုတရားအထုတဲ့ပုဂ္ဂိုလ်အဖြစ်အပျက်ကိုခတ်တဲ့သိပြီးတော့ချစ်ချက်လက်ချက်မှတ်နိုင်ပြီဆိုလို့ရှိရင်ပိတ်ထားတဲ့မျက်စိလေးတော့မှမဖွင့်ရတော့အောင် နည်းနည်းမှမလောက်ချင်တော့အောင်ပေါ့လေလက်ရှိဒီပို့လိုက်လို့ရှိရင်အခြေပြတ်သွားမှာဆိုအကောင်းအခြေပြတ်သွားမှာဆိုလို့လှုပ်လိုက်လို့ရှိရင်လည်းအခြေပြတ်သွားမှာဆိုလို့ပေါ့လေတဏှာကြီးအသဏ္ဍာရီ၃နာရီထိစသည်တောင်ထိုင်နေတဲ့အခြေအနေရောက်သွားတယ်ဒီမှာအဲ့ဒါလိုအခြေပြတ်သွားမှာကိုစိုးရိမ်ရတော့အောင်တကောလုံးပြန့်နှံ့ပြီးတော့နေတဲ့ပီတိမျိုးကိုတော့ဖရဏပီတိခေါ်ပါတယ်အဲ့ဒီနှမျိုးကိုဘလဝပီတိ အားရှိတဲ့အားကောင်းတဲ့အားများတဲ့ပီတိလို့ဆိုပါတယ်အခုဥရိယပြညာမဲ့ရောက်လာတဲ့အခါမှာအဲ့ဒီလိုပီတိပြောတွေဖြစ်တတ်ပါတယ်အဲ့ဒီလိုထူးခြားတဲ့ပီတိတွေဖြစ်သလိုပစ္စတိဆိုတာပေါ့လေဟွန်းလှုပ်ရှားအပူကြီးကဲပြီးတော့အေးချတဲ့သဘောပေါ့ကိုအေးချတဲ့သဘော စိတ်အေးချမ်းတဲ့သဘောအဲ့ဒါလေးဖြစ်နေတာပဲအေးချမ်းချမ်းဟွန်းဒီထူးခြားတဲ့အရာစာလေးဒါလေးတွေတွေ့လက်တတ်တယ်ကိုယ်စိတ်ပဲအေးချမ်းပြီဆိုလို့ရှိရင်ပုပ်ပုပ်ပါပါလည်းဖြစ်လာတာပဲတရားတော်လည်းပုပ်ပုပ်ပါပါစီရချောတယ်လည်းပုပ်ပုပ်ပါပါဆဆရပုပ်ပုပ်ပါပါလေးလံမရှိဘူးထိုင်မလာမရှိဘူးဒါလည်းဖြစ်လာတယ်ကိုယ်စိတ်ပဲလည်းနှူးညံ့တယ်လေခါတိုင်းဆိုလို့ရှိရင်အမူအရာလေးတွေက ကျန်းထော်တော်ဖြစ်ပြီပါလို့ကိုယ်မူရာလေးရဲ့ကျန်းထော်တော်ဖြစ်ပြီပါလို့စိတ်မူရာလေးရဲ့လည်းကျန်းထော်တော်ဖြစ်ပြီပါလို့ဒီခါမျိုးမှာသိပြီးတော့နူးညံ့လာတယ်ဟွန်းဒီဥရိယပြညာမိုင်းကချက်ချင်းဘဝပြောင်းပေးလိုက်သလိုပေါ့လေပြောင်းပြီးတော့ပြုလုပ်ပြီးတတ်တယ်ပြီးတော့အလုံးလည်းဖြောင်းလာတယ်သွက်လာတယ်အခုထိဘာမှမရှိဘူးရှုမှတာတွေကရှော့တယ်ရှော့တယ်နေတာပဲ ဟိုစောစောပိုင်းကဒီလိုမတွေ့ခင်တော့ဆိုလို့ချင်းတခါတခါမှားရတာဟာနေမကောင်းခြင်းလိုလိုဘာလိုလိုညောင်နန္ဒာကြီးဖြစ်တာဒီကညောင်နန္ဒာကြီးမဟုတ်တော့ဘဲနဲ့အထူးတွက်လက်ပြီးတော့ပေါ့လေအာမလန့်ကိုစမ်းမကြီးကောင်းတဲ့ပုဂ္ဂိုလ်လိုဖြစ်နေတာပဲအလုံးလုံးကဒါချော့မောနေတာပဲဒါလည်းတော့အဲ့လိုရတာတွေလည်းတွေ့လဲတပတ်လည်းတော့ပြီးတော့ဒီခါမှာဆိုလို့ရှိရင်မိမိငကိုက ပြုခဲ့တဲ့အရာတွေပေါ့လေကောင်းတာတွေပြုခဲ့တာမကောင်းတာတွေပြုခဲ့တာပေါ့လေပြန်ပြန်စဉ်းစားပြီးတယ်မကောင်းတာတွေမှားတာတွေပြုခဲ့ပြီဆိုလို့ရှိရင်ငါမှားခဲ့ပြီဆိုတာပေါ့လေဒါတွေကမဟုတ်တဲ့ဟာတွေမကောင်းတဲ့ဟာတွေပဲငါမှားခဲ့ပြီဆိုတာကိုယ့်ကိုယ်ကိုဖြောင့်ကျက်ပြီးတယ်သူကြီးဆိုတာအမှားလို့လို့ရှိရင်ကိုယ့်ကိုယ်ကိုမှားပါတယ်ဆိုတော့ဖြောင့်ကျက်ပြီးခဲ့တယ် မယိုးသားတာကြီးများတယ်ဒီမှာတော့အဲဒီခါမှာယိုးသားတဲ့သဘောကြီးကတခါတည်းကိုစီစီပေါ်လာတာငါမှားပြီဆိုတော့နောက်ဒါမျိုးတွေမလုပ်တော့ဘူးဒါမျိုးတွေမပြောတော့ဘူးဆိုတော့ဗောလေဆုံးဖြတ်ချက်လေးချလိုက်တယ်ပြီးတော့ကိုယ်မှားကိုလည်းပဲဆိုင်ရာကမ္မထမ်းဆရာတွေဘုံနဲ့တင်ပြတယ်ဒါတွေတော့ဒီပြီးတော့ဒါတွေမှားခဲ့ပါလေခင်ဗျာအဲ့ဒါတွေအခုမှမှားမှန်းသိတယ်နောက်ဒါမျိုးတွေမလုပ်တော့ပါဘူးဆိုတော့ဗောလေ ဆောင်ရှင်းတဲ့ရိုးသားတဲ့သဘောတွေကလည်းပဲအဲ့ဒါမှပေါ်လာတာပဲသိကောင်းတာပဲဒီတရားကြီးအဲ့ဒါလေးအဲ့ဒါကြီးတရားကောင်းတွေပေါ့ကိုမကိုကိုယ့်အကိုဖြောင့်ကျက်ပေးနိုင်တယ်ဆိုတဲ့တတ္တိနေတဲ့တတ္တိမဟုတ်ဘူးပြုပြင်ပြီးတဲ့ပုဂ္ဂိုလ်တွေကိုလည်းပဲဖော်ထုတ်ရတယ်ဆိုတဲ့တတ္တိနေတဲ့တတ္တိမဟုတ်ဘူးလောကမှာရိုးစင်းတဲ့ပုဂ္ဂိုလ်တွေသိမရှိဘူးအပြစ်ရှိလို့ရှိရင် တိပွဲတဲ့အပြစ်ဆိုမရှိသလောက်ကြီးတဲ့အပြစ်တောင်မှတိပွဲတဲ့အပြစ်လို့ကိုယ့်ကိုယူဆတာလေးရှိတတ်ပါလေဒီမှာကိုယ့်ကိုယ်ကိုလိန်တာညာတာလှဲ့တာတွေများတယ်အဲဒီခါကျတော့ကိုယ့်ကိုယ်ကိုမလိန်တော့ဘူးသိကောင်းတာပြီးတော့สุขสุขဆိုတာကတော့ချမ်းသာပေါ့လေကိုချမ်းသာစိတ်ချမ်းသာပူအိုက်တဲ့အခါမှာ အေးခန်းလေးတွေဝင်ပြီးတော့နေရပြီဆိုလို့ရှိရင်အေးတွေစိမ့်ပြီးတော့ဗောလေနေရတာချမ်းသာနေတာဝမ်းသာနေတာပဲအပူတွေပြောက်ပြီးတော့အေးတွေရောက်လာတဲ့ခါပါလေအဲ့ဒီလိုချမ်းသာတဲ့သဘောမျိုးပေါ့လာဒီဖြစ်တတ်တယ်ထူးထူးခြားခြားကြီးချမ်းသာမှုတွေဖြစ်လာတတ်တာပဲဒီမှာလည်းအဲ့ဒါလည်းတရားရတာတစ်မျိုးပါပဲ ပီတိရတော့စိတ်စိတ်စိတ်စိတ်ငြိမ့်ငြိမ့်ငြိမ့်ငြိမ့်နဲ့ကောင်းတာပတ္တတိရတော့အေးချမ်းပြီးတော့ကောင်းနေတာသုခကတော့တစိမ့်စိမ့်နဲ့ကောင်းနေတာပေါ့လေတော့အေးကန်းတဲ့မှာနေနေတော့မှာအေးတက်ကလေးတွေတော်တဲ့အေးတက်လီရပြီးတော့စိမ့်ပြီးတော့ကောင်းနေတာပေါ့လေတော့ဒီခါမှာအတိမောက္ခခေါ်တဲ့တတ္တတရားတွေလည်းပဲထူးထူးကဲကဲဖြစ်လာတတ်တယ်။ အတီးပြုဆုံးဖြတ်ချက်ချတဲ့တတ္တတရားတွေအရိခါစားတော့ကလျာဏမိတ်္တခေါ်တဲ့ဆရာသမားတွေကဒီပဒတရားအထုကြည့်စမ်းမှာကောင်းကောင်းကောင်းမှသိပါလိမ့်မယ်စိတ်စင်ကြယ်မှုအစာပေါ်လေးသတိပဒရဲ့ကောင်းကုန်လေးတွေပြောပြတော့အကြမ်းနဲ့ပဲယုံကြည်တာပါလေအကြမ်းနဲ့နိုးလာတဲ့တတ္တတရားတွေကိုလက်တွေ့နဲ့ပြုစုပြောဆောင်ပေးလိုက်လို့ စိတ်စင်ကြယ်မှုကစားဖို့လေယုံနာလေးပိုက်ခြားတည်ရတယ်အချင်းချင်းယုံအကြောင်းအကြောင်းယုံနာနဲ့အကျိုးယုံနာလေးဆက်စပ်ဖြစ်ပုံတည်လာတယ်သူတို့ရဲ့မျက်စိရဲ့သဘောပဲဆိုတာတည်လာတယ်အထူးသဖြင့်အခုလိုရိတ်ကလေးပေါ်ရိတ်ကလေးပြောက်ဟောင်းပြပြစ်စစ်တဲ့ဒီပိုင်းလေးရောက်လာပြီဆိုလို့ရှိရင်ဟာဟုတ်လိုက်လေဟာမှန်လိုက်လေဆိုတော့လေခုနလေးရောက်လို့ပီတိတို့ပစ္စတိတို့လူဒါတို့ စုခလို့ဒါတွေဖြစ်လာပြီဆိုလို့ရှိရင်သိဟုတ်တာပဲသိမှန်တာပဲဟွန်းဒီလမ်းစဉ်လည်းမှန်တယ်ဒီလမ်းစဉ်လည်းအားထုတ်လို့အခုအကျိုးရနေတာလည်းဒါမှန်တယ်ဆိုတော့ပါလေကိုယ်တော့ကယုံကြည်ယုံသက်သက်ပဲနည်းနည်းလေးတွေ့လာတဲ့အခါယုံကြည်စပြုတယ်လို့အခုကောင်းကောင်းကြီးတွေ့လာပြီဆိုလို့ရှိရင်ဟုတ်တယ်မှန်တယ်ဆိုတော့ပေါ့လေတည်ပြုတော့တာပဲဆုံးဖြတ်ချက်ချတော့တာပဲတော့မှာအဲလို တည်ပြဆုံးဖြတ်စေချနိုင်လို့တဲ့တတတရားတွေလည်းပဲယောဂီမှာတူချာချာဖြစ်လာတယ်။အဲဒီတတတရားဖြစ်လာပြီဆိုလို့ရှိရင်နောက်မဆုတ်တော့ဘူး။ရှေ့သာသွားတော့တာပဲ။ဒီတရားအထုတ်စာတဲ့ကိုကဖောင်းမှုပင်မှုကအစာဝလီပေါ်တဲ့အာယုံကိုမလွတ်တတ်မှတ်နိုင်ဖို့ရာအတွက်အပူတပြေအားစိတ်တာ။ အဲဒီအားဆိုင်မှုကတခါတခါမြရသွားတယ်လည်းရှိတယ်တခါတခါလဲနေတာရှိတယ်မမျှဘူးဒီဥရိယပြညာမရောက်လာပြီဆိုလို့ရှိရင်သိပြီးတော့အားဆက်ရတာမျိုးလည်းမဟုတ်တော့ဘူးရောရောရဲရဲဒီလိုသဘောမျိုးလည်းမဟုတ်တော့ဘူးပက္ခဟာတဲ့ပက္ခဝိရိယဆိုတာကမျှနေတာပေါ့ဒီရာဝတ္ထုတစ်ခုကို အောက်ကနေဆွဲမှတင်တဲ့အခါမှာအောက်လည်းကြမသွားဘူးခုလက်မှလည်းရမနေဘူးအရှိန်နဲ့တက်နေတယ်ဆိုတော့ဝိရိယပေါ့ဝိရိယကိုဓမ္မပြောင်းသုံးထားတယ်ပက္ခဟလို့သုံးထားတယ်သိပ္ပံတရားအထုတ်တဲ့အခါမှာအတ္တပါဝိရိယအပူရပြေအားဆိုင်မှုဆိုလိုဝိရိယပြညာမရောက်တဲ့အခါကျအမိပြောင်းသွားတယ်ပက္ခဟအရှိန်နဲ့တက်နေတာတဲ့ဝိရိယက အောက်လည်းမကျခုလက်မှလည်းမရဆိုတာပေါ့လေအဲဒီဝိရိယမျိုးတွေလည်းပဲထူးထူးခြားခြားဖြစ်လာတာပဲဒါလည်းပဲထူးခြားတဲ့သဘောတည်းမှာပါပါတယ်ဒီကတော့ဒီဥရိယပြညာမရောက်ရင်ပြီးတော့စတိစစည်းဆိုတာရိုးရိုးသတိမဟုတ်တော့ဘူးအပူတပြည့်အားဆိုင်ပြီးတော့ဆွေးမြေ့စွာဖတ်တဲ့သတိဟာ ဘုရုံကအားဆိုင်ပြီမယ်လို့အာယုံမှာကတ်ချင်မကတ်တာလွဲသွားတာချော်သွားတာလေးရှိတာပဲဒီဥရိယပြညာပဲရောက်တဲ့ခါကျတော့ဘာပဲမှတ်မှတ်ပေါ့လေထင်ရှားတဲ့အာယုံပဲမှတ်မှတ်မထင်ရှားတဲ့အာယုံပဲမှတ်မှတ်ပေါ့လေအဲဒီမှတ်မိတဲ့အာယုံမှာတခါတည်းကိုကတ်ပြီးတော့တီးနေတာပဲစွဲမြဲနေတော့တာပဲအဲလိုဒီမျိုးတွေဖြစ်လာတယ် ဒါဥပဋ္ဌာရလို့သုံးထားတယ်ဥပချိတလို့တချို့နေရာသုံးထားပါတယ်စုပတိတာတဲ့ကောင်းကောင်းတည်တာပေါ်တိုင်းအာယုံမှာကပ်ပြီးတော့ဆွဲမြဲပြီးတော့တည်နေတာဆွဲမြဲနေတဲ့တည်အဲ့လိုတည်မျိုးပေါ်လာတယ်တဲ့ကိုယ်မမှတ်ချင်ပဲလို့အလိုလိုမှတ်ရတာဖြစ်နေတာလေးတွေပေါ့လေအဲ့ဒီလောက်အထိတတိတွေကလည်းအကောင်းလာတတ်ပါတယ်ဓမ္မတရားစုလို့ထင်ရလောက်အောင်ပေါ့လေဓမ္မတတိတွေလည်းအကောင်းလာတာ ဆွေးပြတဲ့တတိတွေကောင်းပြီဆိုလို့ရှိရင်ဒီစိတ်ကဘယ်မှမပြေတော့ဘူးတတိဆွေးမြဲမိပုံမှာပေါ့သမာဓိရလည်းပဲခါတဲ့စိုက်ကြနေတော့တာပဲဒီလေးဝဲအောင်လေးပုံမှာလည်းစိုက်ကြနေတော့တာပဲအဲဒီစိုက်စိုက်ကြတဲ့အာယုံကိုစူးစူးရှာရှာသိတာပဲသမာဓိစွန့်ရင်ပြေဝလေရင်အမြင်ထက်မြက်တည်ဆိုတာကိုလေ ညံမြင်လည်းဖြစ်မြင်လာတတ်တယ်ဟမ်တိတိပေါ်လေးရာစစူးစူးရှက်ရှက်ကိုသိလာတဲ့အခါထက်ထက်မြင်မြင်ကိုသိလာတာတတိတိရအားကောင်းတော့မလွတ်တမ်းလို့ဖြစ်နေတော့ခိုင်ခိုင်မာမာလည်းသိလာတယ်တစ်ချက်မှတ်လိုက်လို့ရှိရင်အများကြီးဒီခါလေးအာယုန်လေးတိတိသွားတာ မှတ်တော့ထင်ရှားတဲ့အာယုံမှတ်လိုက်တာပဲဒါပေမဲ့မထင်ရှားတဲ့အာယုံကပေါင်းပေါင်းတော့တည်နေတာအထူးမှတ်ရပဲတည်တည်နေတာပဲအမြင်တမ်းမာတာတွေအမြင်ကျပြန့်တာတွေလည်းပဲဒီညာမှာစပြီးတော့ဖြစ်တာပဲအဲဒီလိုတရားကောင်းလေးတွေတွေ့လာပြီဆိုလို့ရှိရင်ကြားကြားမှာပေါ့လေကောင်းလိုက်လေဆိုပြီးတော့မตายရပဲတဲ့ပေါ့လေဆက်လက်ရှုလို့ရှိ စိတ်ကအငြိကြီးတွေကင်းပြီးတော့ကြည်လင်မြကြည်လင်နေတာပဲအဲလိုစိတ်ကြီးကြည်လင်လာတာတတ္တတရားခေါ်တယ်ကြည်တရားတွေပေါ့လေယုံတရားတွေဟုတ်လိုက်လေဆိုတာယုံတရားတွေလည်းဖြစ်နေတာပဲကြည်တရားလည်းကောင်းယုံတတ်တာလည်းကောင်းဆိုတော့ပရိတတ္တတရားကောင်းလာတော့ညာအမြင်ဟာ ရှိရရွှဲ့နဲ့တွက်လက်တယ်ညာမြင်နေလက်ကလည်းတွက်လက်လာတာချက်ကလေးချက်ကလေးနေတာကလည်းညာဘာမှအဖို့တိမရှိဘူးခါတော့အဲဒီလိုဘောမျိုးပေါ့ဒီညာဘက်မရောက်ခင်တော့ကိုယ်တွေကမခံစားမှုတွေဖြစ်လာရင်ယောဂများရမလားဟဲ့ယောဂရပြီးတော့တည်ရတည်မလားဟဲ့ဆိုတာပါလေ မိမိကိုယ်ပေါ်နဲ့အသက်ပေါ်မှာညာတာမှုတွေရှိတယ်။ညာတာမှုတွေရှိတော့ဆုတ်ခံဆုတ်ခံလည်းမရဲဘူး။အရှိဘက်ကညာကဝေဒနာတွေလွတ်သွားပြီဆိုတော့အဲ့ဒီကစပြီးတော့ရဲစားပြုလာတာတိုးရဲတယ်။ဒီဥရိယပြညာမိုင်းကြတဲ့ကဆိုတော့ပို့ပြီးတော့ကိုရဲလာတယ်။ပို့ပြီးတော့တတ္တိရှိလာတယ်။ ပုံမှန်လည်းဖြစ်လာတယ်ဒါမှမဟုတ်ဘက်ကဟဆိုတာယူတော့ဟွန်းရလာတာခက်ခဲကြီးတိုးလာတာရှိဆက်မှရပါလေဝင်မလေးတော့ခက်ခဲကိုလည်းမကြောက်တော့ဘူးမကြောက်တော့အမှတ်တရဒီခါတည်းတစ်ခုနဲ့တစ်ခုဝိရိယအရှိန်နဲ့ပေါ့လေဆက်လာတော့သိညာလေးလည်းတိုးလာတာပဲခုတွေ့ရတဲ့တရားရတာဟာတရားတို့မဟုတ်သေးဘူးဆိုတာပေါ့လေနောက်ဆက်ရအောင်မယ်ဆိုတာပေါ့လေကောင်းကောင်းသိပြီးတော့ဆက်အားထုတ်လို့ရှိရင် ပို့ပြီးတော့တိုးတက်လာတယ်အဲဒါဟာအဲအတိညာတိုးတက်တယ်လို့ခေါ်ပါတယ်တော့အဲဒီလိုထက်မြက်တမ္မာအမြင့်ကျဲရှင်ကြည်ပြီးတော့တိုးတက်တဲ့အတိညာနေထူးထူးခြားခြားဖြစ်လာတတ်တယ်ဒီဥရိယပြညာပိုင်းမှာအဲတော့ ဒီညာလေးတွေဖြစ်လာတော့တရားစုလို့ထင်ရတော့အောင်ပေါ့လေအဲ့လောက်ထိပါပဲမားတော့တရားစုလည်းမဟုတ်သေးဘူးစာထဲမှာဆိုထားတယ်ဒီခါမျိုးမှာဟိုရှိရှိကဘယ်ငယ်ငယ်ငယ်အကြောင်းအရာတွေပါလေလည်းပဲတခါတည်းအဖြစ်ဖြစ်နေတယ်လို့ပြန်ပေါ်တတ်တယ်ကျိုးလည်းပဲရှိဘဝအနေငယ်အကြောင်းအရာတွေလည်းပြန်ပြန်ပေါ်တတ်တယ်စာထဲမှာဆိုထားပါလေဒီဘက်စက္ခုပေါ့လေ အပင်ရင်တရားထူးရထားတဲ့ပုဂ္ဂိုလ်များလို့တောင်မှအဲ့လိုထင်ရတတ်တယ်တဲ့ရှိရကြောင်းရတယ်အကုန်လုံးဆင်ရင်လည်းကြည်ပြောင်းပြဖို့ရပေါ်နေတော့အဲ့ဒါလိုထင်မြင်တဲ့ဉာဏ်လေးလည်းဖြစ်လက်တတ်တယ်ဒီဉာဏ်မှာအဲ့လိုနိဗ္ဗာန်ဟုပီတိကြီးစားကြီးတွေနဲ့အေးချမ်းမှုပတ္တိစသည်ပေါ်လီဒုက္ခနာရီဖြစ်တာ တရားစုလို့ထင်ရလောက်အောင်ပေါ့လေဒီခါမျိုးမှာမိမိကိုယ်တိုင်ကလည်းဘုသူတော်ရှိလို့တရားစုမဟုတ်သေးဘူးဆဲအထောက်ရအောင်ပဲဆရာသမားလုပ်တဲ့ပုဂ္ဂိုလ်တွေကလည်းပဲဒီဟာဒီလိုဖြစ်တတ်ပါတယ်ဒါတရားစုမဟုတ်သေးဘူးဆဲအထောက်ရအောင်ပဲဆိုတာပေါ့လေအဲ့လိုပြောလို့သူ့ပုံမှာနှစ်သက်တဲ့နိကန္တိအဲ့ဒါဒီကဲပြီးတော့ဆဲအထောက်လို့ရှိရင်တက်တောင့်တက်တာလေးအထောက်ဖြစ်တော့တာပါပဲ ဒုက္ခဝမ်းသာမှုပျော်ရွှင်မှုနေရာမှာပေါ့လေဥပ္ပခါရောက်လာတယ်ဥပ္ပခါဝေဒနာရောက်လာတယ်ဟွန်းအဲဒီဥပ္ပခါဝေဒနာကပိုကောင်းတယ်သူကတော့အဲဒီဘယ်ရောက်စားမှာတော့နည်းနည်းလေးကတိကောင်းတော့ဖြစ်တတ်ပါတယ်ဒါလေးနည်းနည်းကြော်သွားပြီဆိုလို့ရှိရင် ချမ်းသာပဲလည်းပဲကောင်းတဲ့ပဲလည်းမပါတော့ပဲမျှနေတယ်အဆိုးပဲလည်းပဲမရောက်တော့ပဲမျှနေတယ်ကောင်းဆုံးခံစားမှုအပေါ်မှာတဲ့ဟိုဘက်လည်းမလိုက်ဒီဘက်လည်းမလိုက်ပါလိရှင်ရှင်ဆုံးတရားလေးပါပြီးတော့ပေါ့လေပြည့်ပြည့်စွာရှုနိုင်တယ်တဲ့ဥပ္ပခါဆိုတာပေါ့လေအဲ့ဒါလေးဖြစ်လာပါတယ်အဲ့ဒီဥပ္ပခါက ကောင်းဆိုခံစားမှုတွေကအိန္ဒိမရဘူးပြလိုက်တဲ့သဘောကြီးရှိနေတယ်ဒီဘက်ရောက်တဲ့အခါကျတော့ပြလိုက်တဲ့သဘောမရှိတော့ဘူးညီပြပြီးတော့ခံစားမှုတွေချူချလာတာပဲဓမ္မအဲဒီခါမှာညာတစ်မျိုးကြောင်းသွားပြီဓမ္မအဲဒီညာတစ်မျိုးကြောင်းကိုတော့နောက်နေ့ကျမှပဲအချင်းချုပ်ရှင်းနေတော့ပဲဒီနေ့ကတော့ဥရိယပြညာပိုင်းပေါ်လေးဒါလောက်ပဲရှင်းပြရစီတော့